ခန်းကြီး27အငယ်1မှ8ဤဒေလာအမျိုးသားတို့သည်အဘယ်သူမျှမိမိသမီးကိုဗင်ယမင်အမျိုးသား၌မပေးဆိုင်ရမည်အကြောင်းမိစပါမြို့မှကျိန်ဆူခြင်းကို ပြုနှင့်ကြပြီလူများတို့သည်ဘုရားသခင်အိမ်တော်သို့လာ၍ဘုရားသခင်ရှေ့တော်၌ညာဦးတိုင်အောင်နေလျက်အတန်ကိုလွှင့်၍ငိုကြွေးလျက်အိုဣဒရလအမျိုး၏ဘုရားသခင်သရဖျား ဣဒရေလအမျိုးအနွယ်တို့တွင်ယနေ့တမျိုးချို့တဲ့ရသော အမှုသည်အဘယ်ကြောင့်ဖြစ်ရပါသနည်းဟုလျှောက်ဆိုကြ၏။နက်ဖြန်နံနက်စောစော လူများတို့သည်ထပြီးလျှင်၊ယဇ်ပလ္လင်ကိုတည်၍မီးရှို့ရာယဇ်၊မိဿဟာယယဇ်တို့ကို ပူဇော်ကြ၏။ဣသရေလအမျိုးသားတို့ကလည်း၊ဣသရေလအမျိုးအနွယ်အပေါင်းတို့တွင်အဘယ်သူသည်ပရိသတ်အပေါင်းနှင့်အတူ ထာဝရဘုရားထံတော်သို့မလာဘဲနေသနည်းဟုမေးကြ၏။အကြောင်းမူကား၊မိဇပါမြို့ထာဝရဘုရားထံတော်သို့မလာဘဲနေသောသူသည်ဧကန်အမှန်အသေသတ်ခြင်းကိုခံစေဟု ကြီးစွာသောကျိန်ဆိုခြင်းကို ပြုနှင့်ကြပြီ။ဣသရေလအမျိုးသားတို့သည်လည်း၊ညီဗင်္ယာမိန်အတွက်နောင်တရလျက်၊ဣသရေလအမျိုးအနွယ်တို့တွင်ယနေ့တမျိုးဆုံးပြီ။ငါတို့သည် ကိုယ်သမီးကို သူတို့အားမပေးဆဲမည်အကြောင်းထာဝရဘုရားကို တိုင်တည်၍ချိန်ဆသောကြောင့်ကြံကျွင်းသောသူတို့အဖို့မိမတို့ကိုအဘယ်သို့ရနိုင်သည်ဟု၍၎င်းဤဒေလအမျိုးအနွယ်တို့တွင်အဘယ်သူသည်မိစပါမျိုးဒါဝရဖျားထံတော်သို့မလာဘဲနေသည်ဟု၍၎င်းမေးမြန်းလျင်ဂိလပြည်ရာဘဲမျိုးသားတယောက်မျှစုဝေးရာတက်သို့မရောက်မလာကြောင်းကိုသိကြ၏ အငယ်9မှ15လူများတို့ကိုရေတွက်သောအခါဂိလပြည်ရာဘဲမြို့သားတယောက်မျှမပါ ထိုအခါစုဝေးသောသူတို့သည်စစ်သူရဲ့12000တို့ကိုစေလွတ်လျက်တင်တို့သည်တွား၍ဂိလပြည်ရာဘဲမြို့သားယောက်ျားမိန်းမသူငယ်တို့ကိုဓာနှင့်လှုပ်ကြံကြလော့သို့ဆိုသောယောက်ျားအပေါင်းကို၎င်း ယောက်ျားနှင့်ဆက်ဆံသော မိန်းမအပေါင်းကို၎င်း၊ရှင်းရှင်းပယ်ရှားကြလော့ဟုမှာထားသည်အတိုင်း၊စစ်သူရဲတို့သည်ဂိလဒ်ပြည်ယာဗက်မြို့သားတို့တွင်ယောက်ျားနှင့်မဆက်ဆံသေးသောကညာမိန်းမအပျိုလေးရာတို့ကို တွေ့၍ခါနာန်ပြည်၌တပ်ချရာ ရှိလောမြို့သို့ဆောင်ခဲ့ကြ၏။တဖန်စုဝေးသောသူအပေါင်းတို့သည်ရိမ္မုန်ကျောက်၌နေသောဗင်္ယာမိန်လူတို့ကိုနှုတ်ဆက်၍ အသင့်အတင့်ခေါ်ခြင်းငှာလူတို့ကိုစေလွတ်ကြ၏ထိုအခါဗင်ယမင်လူတို့သည် လာပြန်၍ဣဒရေလလူတို့သည် အရှင်ချန်ထားသောဂိလပြည်ယာဘဲ့မြို့သူမိမတို့နှင့်ပြီးစားကြ၏သို့တော်လည်းမိမတို့သည် မလောက်မချေထိုတို့ထာဝရဘုရားသည်ဣဒရေလအမျိုးအနွယ်တို့တွင် ပြိုပြက်ရာကို ပြုတော်မူသောကြောင့်ဣဒရေလလူတို့သည်ဗင်ယမင်အတွက် နှုံဒရကြ၏အငယ်16မှ25စုဝေးရာပရိသတ်အသက်ကြီးသူတို့ကလည်းဗိယံမင်းအမျိုးတက်က မိမတို့ကိုပယ်ရှင်းသောကြောင့်ကြံကျွင်းသောသူတို့အဖို့မိမတို့ကိုအဘယ်သို့ရနိုင်သနည်းဟု၍၎င်းဤဒေလအမျိုးတို့တွင်တမျိုးကိုမပြောက်စေခြင်းဟာတေဘေးမှလွတ်သောဗိယံမင်းလူတို့အမွေခံစရာမြေရှိရမည် သို့တော်လည်းအချင်းသူသည်ဗင်ယံမိန်လူ၌သမီးကိုပေးစား၏ထိုသူသည်ကျိန်အပ်သောသူဖြစ်စေဟုဣဒရေလလူတို့သည်ကျိန်ဆူခြင်းကို ပြုသောကြောင့်ငါတို့သည်ကိုသမီးတို့ကို မပေးစားရဟု၍၎င်းဘေတလတ်မြို့မြောက်ဖက်ဘေတလတ်မြို့မှရှေခင်မြို့သို့တွားသောလမ်းအရှိဘက်လေဘောနမြို့တောင်ဘက်ရှီလောမြို့နယ်တွင်သာဝရဖျားအဖို့နှစ်စဉ်ပွဲခံတတ်သည်ဟု၍၎င်း တိုင်ပင်ကြသည်နှင့်အညီဗင်ယမင်လူတို့ကိုခေါ်၍တင်တို့သည်တွားကြလော့စပြည့်ဥယျင်တို့၌ချောင်းမြောင်းလျက်နေကြလော့ရှိလောမျိုးသမီးတို့သည်ပွဲခံအံ့သောငါကလျက်လာကြသောအခါစပြည့်ဥယျင်တဲကထွက်ပြေးလျင်ထိုမျိုးသမီးတို့ကိုအတီးအတီးကိုမယားဖြစ်စေဖို့ဖန်ဆီး၍ဗင်ယမင်ပြည်သို့ဆောင်သွားကြလော့သူတို့အဖနှင့်မောင်တို့သည်ငါတို့ထံသို့လာ၍ အမှုလုပ်သောအခါငါတို့ကငါတို့မျက်နာကို ထောက်၍သူတို့ကိုတနာကြပါစစ်တိုက်ရာတွင် သူတို့အတီးတီးဆိုင်သောမယားတို့ကို သူတို့အဖို့ငါတို့သည် မချမ်းမထားမိပါတင်တို့၌အပြစ်ရောက်စေခြင်းဟံယခုပေးစားကြသည် မဟုတ်ဟု သူတို့အားပြန်ပြောမိဟုမှားထားကြသည့်အတိုင်းဗေယံမင်လူတို့သည် ပြု၍ပွဲခံလျက်ကသောမိမတို့ကို ကိုယ်ရည်အတွက်အတိုင်း မယားဖြစ်ဖို့ရန်ဖန်ဆီး၍ယူသွားကြ၏ကိုအမွေခံရာမြေသို့ပြန်ရောက်ပြီးလင်မြို့တို့ကိုအသစ်ပြင်ဆင်၍နေကြ၏ထိုအခါဣသရေလလူအပေါင်းတို့သည်လည်းကိုအမျိုးကိုအဆွေနေရာကိုအမွေခံရာမြေသို့ပြန်သွားကြ၏ထိုကာလ၌ဣသရေလရှင်ဘုရင်မရှိလူတိုင်းမိမိစိတ်အလိုရှိသည့်အတိုင်းပြုတည် တရားသူကြီးမှတ်စာပြီး၏